ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတရေကျော်လာဇန်17ရက်2022ခုစေလာပိုင်း9ရက်မင်္ဂလာရှိတဲ့နနခင်ခါကာလမှာပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာ တနေ့တာဆွမ်းများဆက်ကလူရမ်းကြတယ်သင်္ကန်းများဆက်ကပြီးတော့လူရမ်းကြတယ်တခါယူအမျိုးတန်တကမာရေးတော်မှာဆိုသမီးမအေးသူစားတမ်းမောင်တန်ထက်စိန်တီဟာပလတ်စတစ်မိသားစုတော်ကတခါယူအမျိုးတန်ရဲ့50နှစ်နှစ်ပြည့်ဝင်းနေအဖြစ်ဖြင့်ကုသိုလ်ကောင်းမှုများပြုလုပ်ပြီးတော့နုမောရဏတရားစကားနာယူကြည်ညိုရတဲ့အချိန်ပေါ့နော် တဘုံတို့လူတရားစကားမျိုးကိုပြောဖို့စိတ်ကူးထဲတာလို့ဆိုတော့ဒီကမ္ဘာကြီးကတရားတောင်းတာတယ်ပေါ့ပေါ့ဟုတ်လားဝိပဿနာတရားဖြင့်ကိုယ့်ရဲ့ဘဝမှာဘလို့ဆက်လက်ပြီးတော့နေထိုင်သွားတဲ့လေဆိုတာလေးကိုဟောပေးဖို့ပြောထားတယ်ဘုံလျှောက်တာတယ်ဒါဝိပဿနာတရားဆိုတာက ကုသိုလ်ကောင်းမှုတွေထဲမှာထိတ်တန့်အကြဆုံးကုသိုလ်ကောင်းမှုနားလည်ဖို့ခက်ခဲတဲ့သဘာဝတရားတစ်ခုလိုလည်းပဲဆိုနိုင်တယ်ပေါ့နော်။ဒါကြောင့်ခက်ခဲနေနေတဲ့တရားကိုနားလည်ခြင်းစိတ်ရှိတယ်ဆိုရင်ကိုယ်မှာဉာဏ်ပညာအခြေခံဓာတ်ခံပါလာတယ် တို့ဉာဏ်ပညာကြီးပွားကြောင်းတရားတွေကိုပြောတဲ့နေရာမှာခက်ခဲနဲ့နေတဲ့တရားဒေသနာတွေကိုနာယူတဲ့အလေးအကျင့်ယူစုပြောထောင်ပေးရမယ်လို့အဲ့ဒီနီလန်းလေးတစ်ခုပါအဲ့ဒါဘုန်းတော်ခုဒီနာယူဝက်တွင်လေးမှာဝိပဿနာတရားနဲ့ပတ်သက်ပြီးတော့နာယူကြည့်ကြမယ်ပေါ့အထူးသဖြင့်ဘဝမှာ နားလည်ဖို့ခက်တဲ့အကြောင်းအရာတစ်ခုအဲ့ဒါပါလဲဆိုတော့ဘုန်းတို့ရဲ့စိတ်ကအမြဲတမ်းအထင်မှားမှုနဲ့နေတာဘာရဲ့ပုံမှာမလို့အထင်မှားပြီးတော့နေကြတာလုံးလို့မေးရင်ရုံဏရဲ့အပေါ်မှာပုဂ္ဂိုလ်တ attva ဒီတက္ကာယဒိဋ္ဌိနဲ့ပဲဘုန်းဘုန်းတို့ရဲ့စိတ်ကပြောမွေးနေကြတာနော်တကယ်တမ်းဖြစ်နေတာကအောက်ပြန်တက်တဲ့သဘာဝအရှုဒါကိုမှီးပြီးတော့ဖြစ်နေတဲ့နန္တရားအရှုအဝေးများဖြစ်ပေါ်နေကြတယ်ဒါပေမဲ့အဲ့ဒါတွေကိုဘုန်းဘုန်းတို့ကအမှန်တိုင်းသိပြီးတော့နေတဲ့အချိန်ဟာဘယ်လိုမှနေပါလေအဲ့ဒါရဲ့အပေါ်မှာအထင်မှားပြီးတော့လေနေကြတာများဘလို့အထင်မှားတာလို့လို့မေး ပုဂ္ဂိုလ်တ attva လို့အထင်မှားတယ်ဘယ်သူဘယ်ဝါလို့အထင်မှားတယ်အဲ့ဒီဘယ်သူဘယ်ဝါဆိုတာရဲ့နောက်ွယ်မှာနောက်ထပ်အမှားတွေအများကြီးဆက်ဆက်ဆက်ဆက်ပြီးတော့လာမယ်ပေါ့ဘယ်သူဘယ်ဝါဆိုရင်တော့ဘယ်သူကကောင်းတယ်ဘယ်သူကမကောင်းဘူးဘယ်သူကတော့မကောင်းတဲ့ကောင်းလေးအထင်မှားတာဆက်ပြီးတော့အထင်မှားတာကောင်းတယ်လို့ထင်လို့ရှိရင်လောဘနဲ့တုံ့ပြန်တယ်မကောင်းဘူးလို့ထင်ရင်မကျေနပ်မှုဒေါသနဲ့တုံ့ပြန် တော့ဘုန်းတို့ရဲ့စိတ်ကအထင်မှားမှုတွေနဲ့နေတာဘာရဲ့ပုံမှာအထင်မှားတာလဲလို့မေးရင်ရုပ်နာရဲ့အပေါ်မှာအထင်မှားတာဒါကြောင့်ရုပ်နာရဲ့အပေါ်မှာအထင်မှားမှားရတယ်ရုပ်နာရဲ့တဘာဝကိုကောင်းကောင်းနားလည်အောင်ကြိုးစားရမယ်ရုပ်ဆိုတာဘာလဲနာမ်ဆိုတာဘာလဲရုပ်ဆိုတာပေါက်ပြန်တတ်တဲ့တရားနာမ်ဆိုတာအာယုံကိုတိတက်ခံစားတတ်မှတ်သားတတ်စိတ်ဆောတိုက်တွန်းတတ်တဲ့သဘောတရားဒါပဲ तू ကသူ့တဘာဝတရားတတ်တက်ကလေးပဲဟုတ်လား အဲ့ဒီတဘာဝတရားဟာလည်းပဲပန်စင်းထားလို့ဖြစ်နေတာမဟုတ်ဘူးအကြောင်းပဲသူ့အတူဖြစ်နေတာလည်းမဟုတ်ဘူးသူ့အတူသူ့ရှေ့ကဖြစ်เสียအကြောင်းတရားတွေကိုအကြောင်းခံပြီးတော့နောက်ထပ်အသစ်အသစ်ထပ်ထပ်ဖြစ်နေတဲ့အကြောင်းကျိုးဆက်တဘာဝဟုတ်လားယုံနာတို့သည်ပုဂ္ဂိုလ်တ attva သဘောမဟုတ်ယုံမြမကဘဲနဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေသောတဘာဝတရားများဖြစ်တယ်ဟုတ်လား အဲ့ဒီအကြောင်းအကျိုးဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေလည်းပဲတည်မြဲမှုမရှိသောကောင်းမွန်မှုမရှိသောကိုယ်စိုးကိုယ်ပိုင်သဘောမဟုတ်သောအိဋ္ဌဒုက္ခအနတ္တသဘာဝတရားများလာဖြစ်တယ်။ဘုရားခုပြောလိုက်တာ၅ချက်ယုံနာနဲ့ပတ်သက်ပြီးတော့ယုံနာတို့သည်ပုဂ္ဂိုလ်တ attva သဘောမဟုတ်တတ်တတ်သဘာဝတရားအစုအဝေးဖြစ်တယ်ဒါနံပါတ်1နားလည်ရမယ်ချက်နော်။ ယုံနာတို့သည်ဖန်ဆင်းထားလို့ဖြစ်နေတာမဟုတ်အကြောင်းပဲဖြစ်နေတာမဟုတ်အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေသောတဘာဝတရားများသာဖြစ်တယ်ဟုတ်ပြီနော်ယုံနာတို့သည်မတည်မြဲသောအနေစာမကောင်းမွန်သောဒုက္ခအဆိုးပိုင်သဘောမဟုတ်သောအနတ္တတရားများသာဖြစ်တယ်ဘယ်နှမျိုးပြောလိုက်တော့အာမျိုးယုတ်တည်နေနေတဲ့ပတ်သက်ပြီးတော့ဘုန်းတို့စိတ်ဝင်စားလို့ရှိရင်ဒီဘဝတရားမရအောင်နောက်ဘဝတွေမှာတရားရဖို့အတွက်အလုံးအားကြီးတဲ့အကြောင်းတရားတွေဖြစ်တတ်တယ် ဒါဒီနေ့နည်းနည်းတဲ့တရားလေးကိုမဟောသေးခင်မပြောသေးခင်မှာနည်းနည်းတဲ့တရားတွေကိုနာယူရရင်ဘလို့အကျိုးရှိတယ်ဆိုတာကိုအကြံပြပြောအောင်မယ်ဟုတ်လားဘုန်းတို့ဓမ္မဝဒပါဠိတော်ထဲမှာဂါထာလေးတစ်ခုမှတ်တတ်တင်တာရှိတယ်ဘိက္ခုဝတ်ထဲမှာတပ္ပတောနာမရူပသမိယတနတ္တိမမယိတံအတ္တဒါဇနာသောစတိသဝိဘိက္ခုတိယုစတိတပ္ပတောနာမရူပသမိယတနတ္တိမမယိတံအတ္တဒါဇနာသောစတိသဝိဘိက္ခုတိယုစတိ တပတ်သောအလုံးစုံသောနာမရူပသမေနာယုတ်၌အောက်ပြန်သောတရားအာယုကိုတည်တတ်သောတရားတို့၌မမယိတံမျက်နှာချင်းမရှိ မမယိတံငါငါဥစ္စာလို့ထင်ပြီးတော့မျက်နှာချင်းဒီလက်ထိမရှိအတ္တတာဆိုအဲ့ဒီနာယုတ်တွေပျက်စီးသွားခြင်းကြောင့်လည်းပဲနတ်သောစတိဆိုရင်မျက်မရှိတာတော်ထိုပုဂ္ဂိုလ်ကိုဝေစင်စစ်ဘိက္ခုတိယဟံဝေဟုတ်စတိဆိုအပ်၏နောက်ပုဂ္ဂိုလ်တို့တယောက်က နာယုတ်ရဲ့အပေါ်မှာအလုံးစုံသောနာနေယုတ်တွေရဲ့အပေါ်မှာငါငါဥစ္စာဆိုတဲ့မျက်နှာမှုမရှိဘူးတဲ့အဲ့ဒီနာယုတ်တွေတမျိုးတမျိုးပေါင်းပြန်သွားတယ်ပြောင်းလဲသွားတယ်ပျက်စီးသွားတယ်ဆိုရင်လည်းသူ့စိတ်ထဲမှာစိုးရိမ်နေဆိုတာမရှိဘူးတဲ့အဲ့လိုပုံကူမျိုးကိုယဟန်လို့ခေါ်တယ်တဲ့လောက်အောင်တော့အလုံးစုံသောနာယုတ်ရဲ့အပေါ်မှာမျက်နှာမှုလည်းမရှိဘူးအဲ့ဒါတွေပျက်စီးသွားတဲ့အချိန်မှာလည်းပဲပေါက်ပြန်သွားတဲ့အချိန်မှာလည်းပဲစိတ်ထဲမှာစိုးရိမ်တာ မျက်နှာမှုမှမရှိတဲ့အခါကျတော့ပြတ်သွားတယ်သူကကိစ္စမရှိဘူးဖြစ်သွားတယ်နော်အဲ့ဒီအည်အသွေးရှိတဲ့ပုဂ္ဂိုလ်မလုပ်ခေါ်ရဟန်းလို့ခေါ်တယ်အလို့ဒီကထာလေးမြတ်စွာဘုရားဟောလို့ဆိုတော့မြတ်စွာဘုရားလက်ထက်ကပြင်ဆက်ကတာယကဆိုတာရှိတယ်သူကလဲလို့ပြီးတော့အတမွေးကြောင့်ပြုတာပေါ့နော်အဲ့ဒါအဥပ္ပဖြာကိုသူကအမြဲတမ်းလှုပ်တယ်တရားဆိုစဘာတွေရေးပြီးပြီဆိုရင်လည်းဥပ္ပဖြာလှုပ်တယ်စဘာတွေဘုံတို့တိမ့်လို့နော်စဘာဘုံကြီးရပြီဆိုရင်လည်းဥပ္ပဖြာပြလှုပ်တယ် အဲ့ဒါကိုစပြီးတော့ထောင်းတယ်ပုတ်တယ်ဆန်းပြရပြီဆိုရင်လည်းဥဖျားလှူတယ်ချက်ပြီဆိုရင်လည်းဥဖျားဖျားလှူတယ်အဲ့ဒါတနေ့တော့မြတ်စွာဘုရားပပယုဒညာနဲ့ကျလက်ဝင်မဲ့တတ္တဝါတွေကိုကြည့်တဲ့အခါမှာအဲ့ဒီတကာကြီးဇနီးမောင်နှံမြောက်မြင်နေတဲ့မြင်တဲ့တွေ့ကြအဲ့ဒါမြတ်စွာဘုရားတပိတ်ပိုက်ပြီးတော့ဆုံးမကြွအဲ့ဒီတကာကြီးအိမ်ကြွတယ်အဲ့ဒီကြွတဲ့အချိန်မှာတကာကြီးဇနီးမောင်နှံတယောက်ကတမင်းစားနေရတယ်တကာကြီးကတကားပေါက်လေးကိုတစောင်းလေးပေးပြီးတော့ ဓမင်းစားဒကမာကြီးကလည်းဓမင်းစားစီဇပွဲလေးကကလေးတော်မှာဖះလမ်းပေါ်မှာစပိတ်လေးပိုက်ပြီးတော့ရက်တယ်အဲ့ဒါကိုဒကမာကြီးကမြင်တယ်မြင်တဲ့အခါကျတော့သူ့တကာကြီးကဦးဖះအတင်းလှူတာပေါ့ဒီအချိန်သူ့တကာကြီးကမမြင်ဘူးဖះမြတ်စွာဘုရားကြွလာတာအဲ့ဒါတကာကြီးမြင်လို့လှူလို့ရှိရင်တော့ငါဓမင်းတွေထက်ချရမှာပဲအဲ့ဒါကြောင့်ဒကာကြီးကိုမမြင်အောင်ပေါက်ပါတယ်လို့သူကရှေ့ရနေပြီးတော့ကာလာတဲ့သဘောမျိုးလေးလုပ်ပြီးတော့ မြတ်စွာဘုရားကိုနောက်လှည့်ကြည့်ပြီးတော့ကတော်ဇွန်မှာလို့သူကပြောခြင်းအဲ့ဒါကိုကားပြီးတော့တိုးတိုးနဲ့နောက်လှည့်ပြီးတော့မြတ်စွာဘုရားနဲ့ရောက်တော့မှာကတော်ပါသေးတယ်ပေါ့နော်ဆွမ်းမဆောင်နိုင်အဲ့ဒါမြတ်စွာဘုရားငါပြန်မကြွဘူးဆိုတဲ့သဘောနဲ့ခေါင်းကိုလှုပ်ပြန်တယ်အံ့ဩစရာမသိလားအဲ့ဒီခေါင်းကိုလှုပ်ပြန်တဲ့အချိန်မှာဒီကမကြီးကဘလို့မှအိမ်လေးမစင်နိုင်ဘူးရေးပြလိုက်တယ်သိလားသူမြတ်စွာဘုရားခေါင်းလှုပ်ပြန်တယ် အဲ့ဒီစီမှာတခါကြီးကလည်းသတိထားမိသွားတယ်မြတ်စွာဘုရားကလည်းရောင်ကြီးတော်လွတ်တယ်လို့ဆိုတယ်အဲ့လိုသတိထားမိသွားတော့တခါကြီးကသူစားလက်စားပကံကင်ပြီးတော့မြတ်စွာဘုရားကိုဆွမ်းလာတာဒါတည်းသူကရှောက်သေးတယ်မြတ်စွာဘုရားဒီစာမိသားကြီးကိုမြတ်စွာဘုရားကအထုခံပါသလားအာဥပဖြာဖြာလည်းထူလို့ရတယ်စာကြံတာလည်းထူလို့ရတယ်ပြောရရင်တို့ယဟန်တွေဆိုတာပြိတ္တာတစ်မျိုးပဲအဲ့လိုတောင်ပြောတယ်မြတ်စွာဘုရားသူများလှူတာတန်းတာပေးတာတန်းတာ တမောကြောင့်မပြုတ်ရတာကြည်ရွယ်ပြီးတော့ပြောတာပါအဲ့မှာပိုးပြီးတော့ကြည်ညိုသွားတယ်မြတ်စွာဘုရားနော်အလွန်တရာမှဟိုဘုံတကူကြီးမားတဲ့အထွတ်အထိပ်ရောက်တော်မူတဲ့ပုဂ္ဂိုလ်တူတယောက်ကဒီစာပြီးတောက်ပြီးသားကိုလူခံနိုင်တယ်လို့ပြောလို့သူစိတ်ထဲမှာလုံးဝကျဉ်တတ်တယ်နော်အဲ့ဒါနဲ့တူတယ်ဆုံးလောင်းတော်မြတ်စွာဘုရားမြတ်စွာဘုရားကဘာလျှောက်ဆိုတို့ယဟန်နေရတိတာတမျိုးပဲလို့ပြောတာနဲ့ယဟန်နေဆိုတဲ့စကားလေးပါလာ ဘိက္ခုဆိုရင်အဲ့ဒါနဲ့သူကမေးတာလက်ဆောင်ပြတာဘိက္ခုဆိုတာဘယ်လိုပုံပုံမျိုးကိုပြောတာတော့ဘိက္ခုဆိုတာလေအမှန်ကတောင်းရန်စားတော့သူအတိတ်ပဲရတယ်တကယ်တမ်းဟုတ်လားသူနားလေတာတော့အဲ့လောက်ပဲနားလေတာဒါမြတ်စွာဘုရားဘိက္ခုရဲ့အတိတ်ပဲမေးတဲ့ခါဆိုတော့အတားမပေါ်တာသဗ္ဗတောနာမရူပသမိယတ္တနတ္တိမမယိတံအတ္တဒါသနာသောစတိသဝိဘိက္ခုတေယောစတိ နော်ဘိက္ခုဆိုတာဘလို့ပုဂ္ဂိုလ်မျိုးကိုပြောတာလဲတပ္ပတောနာမရူပတမိအလုံးစုံသောနာယုတ်ရဲ့အပေါ်မှာနော်ဒီသင်္ခါရတရားအားလုံးပဲဟုတ်လားတဘာဝတရားတွေရဲ့အပေါ်မှာယတနာတိမမယိတံနော်ငါငါဥစ္စာဆိုတဲ့မြင်နိုးတဲ့သဘောမရှိဘူးတဲ့အဲ့ဒါကြောင့်မလို့နာအတ္တဒါသနာသောစတိပျက်စီးသွားပြီနာယုတ်ဆိုတာပျက်စီးမှာပျက်စီးနေတာလေတကယ်ကဒါပေမဲ့ဘုံဘုံတော့အချိန်တိုင်းပြက်နေတဲ့ပြက်ကိုမမြင်ဘူးသိပြီဆိုတော့မှ ရှင်သန်မှုပြတ်တာကိုသိနာပြီဆိုတော့မှကြက်မှန်မှုပြတ်တာသိအိုပြီဆိုတော့မှနုပြုံမှုပြတ်တာသိဒီတိုင်းနေသိပြီးတော့မသိအဲ့လိုပျက်စီးမှုမျိုးမျိုးကြုံလာပြီဆိုရင်လည်းအဲ့ဒီခုနကမျက်နှာမှုရှိတဲ့ပုဂ္ဂိုလ်ရဲ့တန်တမှာဘာဆိုရင်မှမရှိဘူးသူမှဒါကိုမျက်နှာမထားပဲသူသူပြက်ပြက်မပြက်ပြက်ဒါသူကိစ္စမဟုတ်ဟုတ်လားအဲ့လိုမျိုးနိုင်ရုံနဲ့ပတ်သက်ပြီးတော့မျက်နှာမှုမရှိဘူးပျက်စီးတဲ့အခါမှာစိုးရိမ်မှုမရှိဘူးနှစ်ချက်နဲ့ဒါလေးကိုကောင်းအောင်ပါဟုတ်လားအမျက်နှာရင်မစိုးရိမ်ပါဘူး ဦးနဲ့တခုဖြစ်မှာစိုးရိမ်နေတယ်ဆိုရင်အဲ့ဒါနဲ့ပတ်သက်ပြီးတော့အလေးထားနေဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့အလေးထားနေစိတ်ထဲမှာအထင်မှားနေဒီသဘောတွေရှိနေဒုက္ခရောက်မှာစိတ်ကဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားအလုံးစုံသောနာယုတ်ရဲ့ပုံမှာမျက်နှာမှုမရှိဘဲနဲ့နာယုတ်တွေပြက်တဲ့အခါမှာစိုးရိမ်မှုမရှိတဲ့ပုံကိုရဟန်းလို့ခေါ်တယ်အဲ့ဒီကာထာထဲမှာသတိထားကြည့်လိုက်ပါပါဆိုသဗ္ဗတောနာမရူပတမေနာမရူပတမေနာယုတ်ရဲ့ပုံ နာယုတ်ဆိုတဲ့စကားလုံးလေးပါတယ်အဲ့ဒါမြတ်စွာဘုရားတမင်ထည့်ပြီးတော့ပြောတာတဲ့ယဟဒီပုံတိုင်းရတယ်နော်ဘိက္ခုဆိုတာဘာလဲလို့မေးတဲ့အခါမှာမြတ်စွာဘုရားဖြေတော့မယ်လို့စဉ်းစားတော်မူတဲ့ချိန်မှာဘလို့ဖြေရရင်ကောင်းမလဲလို့တွေးလိုက်တော့ဒီပုံနာကြီးဇနီးမောင်နှံကတ္တပမြတ်စွာဘုရားလက်ထက်တော်ခါတော့မှနာယုတ်နာယုတ်ဆိုတဲ့စကားကိုထပ်ခါတလဲလဲနားထောင်လဲရတယ်နာယုတ်နဲ့ပတ်သက်ပြီးတော့သူ့မှာအမြင်တွေရှိအကြားတွေရှိခဲ့တယ် နားလည်မှုတွေရှိခဲ့တယ်ဒါကြောင့်မလို့မြတ်စွာဘုရားအဲ့ဒီစကားလုံးကိုအသုံးပြုပြီးတော့ဟောတာဟုတ်လားအဲ့ဒါမလို့ဒီပုံနာယီဇနီးမောင်နှံနှစ်ယောက်လုံးကအနာဂါမိမဲ့ညာပုံပြန်တော်ရတယ်တထိုင်နေတယ်ဟုတ်လားတပါလဲလေးနဲ့တဲ့ခက်ခဲတဲ့တရားတွေကိုလေးနဲ့တဲ့ခက်ခဲတဲ့ဒုနမတန်ဘူးလို့သဘောထားပဲနဲ့စိတ်ဝင်စားဖို့ကြိုးစားအထုကြတဲ့ပုံကိုယ်တွေအိုးပြီးတော့ဒါလေးကိုစိတ်ထဲမှာလေးနဲ့ထားနိုင်ဖို့ဘုံဘုံပြောပြတာဟုတ်လား ဘောရဲ့လက်ကျန်ခြင်းတွေမှာဝိပဿနာတရားနဲ့ဘယ်လိုလေးများကောင်းကောင်းမွန်မွန်နေထိုင်သွားနိုင်မလဲလို့တရားကြီးတွေကရှောက်တာဟုတ်လားအဲ့တော့ဒါလေးကိုကျွန်တော်ပြောချင်တယ်အဲ့တော့ဒါလေးနဲ့တဲ့တရားကိုနာယူရရင်ဒီလိုသဘောမျိုးလေးတွေရှိတယ်ဒီဘဝတရားလို့မရအောင်တောင်းတော့မှတရားလို့ရဖို့အတွက်အားကြီးတဲ့အကြောင်းထောက်ပံ့နေဖြစ်နိုင်ဒီသဘောလေးကိုပြောပြတာအဲ့လိုဆိုရင်ဒီလောက် ဘုံစိတ်ထဲမှာဝိပဿနာတရားနဲ့ပတ်သက်ပြီးတော့အလွန်ကိုပဲလိုရင်းကြကြနားလည်မှုရှိရင်တကယ်ကိုပဲစိတ်ထဲမှာငြိမ်းအေးမှုချမ်းသာမှုဖြစ်စေနိုင်တယ်အလွန်ရိုးရှင်းတဲ့အမြဲတမ်းစိတ်ထဲမှာနားလည်မှုနဲ့ပိုင်နိုင်တွန်းကျင်ထားရမယ်နော်ဒေသနာတစ်ခုပေါ့စိတ်ထဲမှာဒီတုတ်တံကိုစာပေအနေနဲ့လည်းပဲအလွတ်ရသိခြင်း နော်အဓိပ္ပာယ်အနေနဲ့လည်းပဲကျွမ်းကျင်ထားလိမ့်မယ်လက်လန်းမမီနိုင်တော့အောင်ကျေလုံးများလုံးနာမဟုတ်တန်တာလေးကိုပြောခြင်းအနှစ်ချုပ်ပြီးတော့ပြောခြင်းအဲ့ဒါပါလို့ဆိုတော့ဥပဒနာတရားနဲ့ပတ်သက်ရင်အကောင်းဆုံးတရားအနှစ်ချုပ်လို့ဆိုနိုင်တယ်ဗတ္တိကလတ္တသုတ်တဒါဥပဒနာတရားနဲ့ပတ်သက်ရင်အပြည့်စုံဆုံးနဲ့အကောင်းမွန်ဆုံးအတူဆုံးအတူဆုံးနဲ့အပြည့်စုံဆုံးပဲတူမဲ့မပြည့်စုံဘူးလို့မရှိဘူးလို့သူကဟုတ်လားအဲ့ဒါလေးကိုအကြံဉာဏ်လေးပြောပြတယ် ကာထာ၄ပုံအတိတန္တနောကမေယနပတိကင်ခေအနာဂတယရတိတပိဟိနတအပတ္တင်္စအနာဂတဒါပထမကာထာဒိဗ္ဗဘာပြောအတိတန္တနောကမေယအတိတ်ကိုအစင်မလိုက်နဲ့နပတိကင်ခေအနာဂတအနာဂတ်ကိုလည်းပဲအစင်မလိုက်နဲ့တော့အစင်မလိုက်နဲ့ဆိုတာဘာလဲဘုရားကိုယ်တော်တိုင်အဲ့ဒီသုတ်တံမှာနော်နေဒေတာအနေနဲ့ဖွင့်ပြတာရှိအစင်မလိုက်နဲ့ဆိုတာအတိတ်ကိုအစင်မလိုက်နဲ့ဆိုတာဖြစ်ခဲ့ပြီးသားအရာတွေနဲ့ပတ်သက်ပြီးတော့ အာငါအဲ့တော့အဲ့လိုဖြစ်ခဲ့တာဟုတ်လိုက်တာကောင်းလိုက်တာလို့ဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဟုတ်လားလောဘဒေါသတွေနဲ့ပြန်ပြီးတော့တုံ့ပြန်တဲ့အနေအထားမျိုးကိုဆင်လိုက်တယ်လို့ခေါ်တာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျဉ်းနှံ့ပြီးတော့ဟုတ်လားဒီလိုမျိုးဖြစ်ခဲ့တာကောင်းလိုက်တာကြေကြေပြင်းပြင်းပြောရင်ဒီလိုမျိုးဖြစ်ခဲ့တာလည်းမကောင်းလိုက်တာလို့ဒီအတိတ်နဲ့ပတ်သက်ပြီးတော့စိတ်ထဲမှာလောဘဒေါသနဲ့တွေးနေတဲ့အနေအထားကိုအစင်လိုက်တယ်လို့ပြောတာအစင်မလိုက်နဲ့ဆိုတာအဲ့ဒါမပြောတာ အနာဂတ်ကိုအစဉ်မလိုက်နဲ့ဆိုတာလည်းပဲအနာဂတ်မှာငါဘလို့လေးဖြစ်ရင်ကောင်းမှာအနာဂတ်မှာဘလို့လေးဖြစ်ရင်ကောင်းမှာရုပ်ကဘလို့လေးခံစားမှုကဘလို့လေးဟိုဒီလိုစားရမပြောဘဲနဲ့ရိုးရိုးအရက်စကားနဲ့ပြောရင်အနာဂတ်မှာကိုယ်စိတ်တိုင်းကြဘလို့လေးများဖြစ်ချင်တယ်ဆိုတော့ပုံခုံးနေတာလေးရှိအနာဂတ်မှာဘလို့လေးဖြစ်ချင်တယ်အဲ့ဒါမလို့တာအစဉ်လိုက်တာတဲ့အဲ့ဒါမျိုးမလို့ရဘူးတဲ့နော်အတိတ်ကိုအစဉ်မလိုက်နဲ့အနာဂတ်ကိုအစဉ်မလိုက်နဲ့ ဘာဖြစ်လို့အတိတ်နဲ့အနာဂတ်ကိုအစင်မလိုက်ဖို့မြတ်စွာဘုရားတားမြစ်ရတာလို့အဲ့ဒီကဏ္ဍထဲမှာအကြောင်းပြချက်ပါတယ်ရတ္တိတမေဟိနန္တအတိတ်ဆိုတာပြီးခဲ့ပြီရှိတော့ဘူးတဲ့ဒါကြောင့်မလို့အစင်လိုက်မနေနဲ့အပတ္တေသအနာဂတအနာဂတ်ဆိုတာမရောက်သေးဘူးတဲ့မရောက်သေးလို့တကယ်မရှိသေးဘူးတကယ်မဖြစ်သေးဘူးသန္တာတွေစောမနေနဲ့ဟုတ်လားအမအတိတ်ကိုအစင်မလိုက်နဲ့အနာဂတ်ကိုအစင်မလိုက်နဲ့ဆိုတဲ့နေရာမှာဘာကြောင့်အစင်မလိုက်ဖို့မြတ်စွာဘုရားတားမြစ်ရတာလဲဆိုတဲ့အကြောင်းပြချက်ကို တဘာဝကြကြနားလည်အောင်နော်အတိတ်ကမှာတော့အတိတ်ကမရှိတော့ဘူးအနာဂတ်ကမရောက်သေးဘူးဒီအမှန်တရားတစ်ချက်အမှန်တရားနှစ်ချက်ကိုဘုန်းတို့နားလည်ပြီးတော့နော်အတိတ်နဲ့အနာဂတ်နဲ့ပတ်သက်ပြီးစိတ်ထဲမှာရှုပ်ထွေးမှုမရှိအောင်ကြိုးပမ်းအထောက်ရမယ်အတိတ်ကကိုအမှန်နဲ့နားလည်ရမှာအတိတ်ကိုမရှိတော့ဘူးလို့နားလည်ရအဲ့ဒါကိုခဏခဏနားလည်အောင်စိတ်ကိုကျွမ်းကျင်အောင်လေ့ကျင့်ပေးရအနာဂတ်ဟာမရောက်သေးဘူးမရောက်သေးဘူးတကယ်မရှိသေးဘူးလို့ပိုင်နိုင်အောင်လုပ်ရမယ်အဲ့တော့အတိတ်ဆိုတာပါ နော်အရင်ဘဝဖြစ်ခဲ့တာတွေလည်းအတိတ်ပဲလေဟိုဘဝပေါင်းများစွာပါလေအတိတ်ပဲကဒီဘဝအခုအခုဘုန်းတော်အသက်50ရှိပြီနော်70လောက်တော့ဖြစ်ခဲ့တာအတိတ်အသက်20လောက်ဖြစ်ခဲ့တာအတိတ်အသက်30လောက်ဖြစ်ခဲ့တာအတိတ်အသက်40လောက်ဖြစ်ခဲ့တာအတိတ်အဲ့ဒီရှင်းတယ်ဟုတ်တယ်ဒါလည်းပြီးခဲ့ပြီပေါ့ဒါပေမဲ့အတိတ်ကိုအလွန်နီးကပ်စွာနားလည်ဖို့လိုတယ်နော်မနေ့တုန်းကဖြစ်ခဲ့တာပါလေအတိတ်မနေ့တုန်းကဖြစ်ခဲ့တာပါလေအတိတ်ခုတင်လေးဖြစ်ခဲ့တာပါလေအတိတ် ခုနကသီလယူတော့အနေထားမရှိတော့ဘူးเนาะအဲ့ဒီအတိတ်ကိုဘုံဘုံတော့နားလည်မှုနဲ့ဒန်းတူဖြစ်အောင်လုပ်ကြည့်အရင်ဘဝမရှိတော့တယ်လို့ခုတည်းဖြစ်ခဲ့တာလည်းမရှိတော့မရှိတော့တာချင်းအတူတူပဲလို့နားလည်မယ်ဆိုရင်အရင်ပေါ်ပါမယ်ဆိုရပါစို့အရင်ဘဝကိုယ့်ပေါ်ဘယ်သူကကောင်းတယ်ကိုယ့်ပေါ်ဘယ်သူကမကောင်းဘူးဟာတိအရေးမပါဘူးတိခဲ့မယ်ဆိုရင်တော့သူပြီးခဲ့ပြီလေအရင်ဘဝတော့မကောင်းဘူးဘာမှတော့မသိတော့ဟုတ်လား အဲ့ဒီအရင်ဘဝတုန်းကအတိတ်ကိုသဘောထားသလိုမျိုးခုနတုန်းကဖြစ်ခဲ့တဲ့အတိတ်ကိုသဘောထားနိုင်ဆိုတော့ကောင်းတော့မနေ့တုန်းကဖြစ်ခဲ့တဲ့ကိစ္စတွေကိုမနှစ်တုန်းကဖြစ်ခဲ့တဲ့ကိစ္စတွေကိုအရင်ဘဝလိုသဘောထားနိုင်ဆိုတော့ကောင်းတော့ဘာမှတော့ပြန်ပြောစရာအကြောင်းမရှိတော့ပြီးခဲ့ပြီရှိတော့ကတ်ထားလိုက်တော့သင်မုံကိုမြန်မြန်ချီးပလိုက်နောက်ဘဝတွေမှာမဟုတ်ဘူးနော်ပြီးခဲ့ပြီးသားဟာစပြီးတော့မရှိတော့ဘူးစိတ်ထဲမှာရှင်းအောင်လုပ်ဟုတ်လားပြီးရင်အနာဂတ်ကိုလည်းဘယ်လိုရှင်းအောင်လုပ် မရောက်သေးဘူးလို့ရှင်းအောင်လုပ်ဒါအမှန်ပဲလေဟုတ်လားအတော့အတိတ်ကိုမပြန်ဖို့အနာဂတ်ကိုမကြံဖို့တနည်းအားဖြင့်မြတ်စွာဘုရားရဲ့အသုံးအနှုန်းတိုင်းအတိအကျပြောရင်အတိတ်ကိုအစင်မလိုက်ဖို့အနာဂတ်ကိုအစင်မလိုက်ဖို့အတွက်ဘုန်းဘုန်းတို့ရဲ့စိတ်ကိုနားလည်မှုနဲ့နားချနိုင်ဖို့လိုတယ်ဘယ်လိုနားချမလဲအေးအစင်တွေလိုက်မနေနဲ့အတိတ်ကဘာမှမရှိတော့ဘူးလုံးဝမရှိတော့တာအစအနာကိုမကြံဘူးဟုတ်လားအနာဂတ်ဟာရောက်ဖို့မရောက်သေးဘူး ဒီနှစ်ချက်ကိုဘုန်းဘုန်းတို့ကအရန်ရှင်းလို့ရှိရင်အတိတ်ကိုအစင်လိုက်တဲ့ကိစ္စအနာဂတ်ကိုအစင်လိုက်တဲ့ကိစ္စမဖြစ်တော့ဘူးနေပါဘူးဒါဘဝမှာဒီအဆုံးအမလေးနဲ့အရင်ညှိပြီးတော့နေရနော်အမြဲတမ်းဒါလေးကိုသတိရပြီးခဲ့ပြီးသားလေဘာမှစိတ်ထဲမှာအစဖုံးနေထားလိုက်တော့ဟုတ်လားပြီးခဲ့ပြီးသားဘာမှမရှိတော့ဘူးလို့လားလုပ်လိုက်အနာဂတ်ကိုမရောက်သေးဘူးလို့လားလုပ်လိုက်ဟုတ်လားအဲဒီသဘောလေးနဲ့သွားဟုတ်ပြီဒါပထမကဏ္ဍနော်နောက်ဒုတိယကဏ္ဍ ပိစုပန်နေစာယောဓမ္မတတတတဝိပတ္တိအတ္တဟိရံအတ္တကုပ္ပံတံဝိရမနုပြောဟိကဲအတိတ်ကိုအစင်မလိုက်ဘူးအနာဂတ်ကိုအစင်မလိုက်ဘူးဟုတ်တယ်အဲ့ဒါဆိုရင်စိတ်ငြိမ်းအေးတယ်ချမ်းသာတယ်အထိုက်လည်းဘုံလို့သိကြတယ်ဒါပေမဲ့တကယ်လက်တွေ့မှာစိတ်ကအတိတ်ကိုပြေးတယ်အနာဂတ်ကိုပြေးတယ်ပြေးနေတာပဲအဲ့ဒီပြေးနေတာကိုဘုံတို့ဘလို့တားဆီးမလို့ဒါကြီးကိုမကောင်းမှန်းသိရင်လည်းဘုံတို့မှာတော့အတိတ်နဲ့အနာဂတ်ကိုစိတ်ကလူလခတ်ပြီးတော့နေလို့စိတ်ထဲမှာဒဏ်ဒဏ်ချက်တွေအများကြီး ပြင်းပြင်းထန်ထန်ခံရတာရှိဟုတ်လားအဲ့လို့ရှိရင်အတိတ်အနာဂတ်ကိုမပြောင်းတကယ်လက်တွေ့မှာမလို့လို့မလဲဆိုတာအခုပြောတဲ့ဒုတိယကထာနီလပဲဘယ်လိုနေရမှာလဲဆိုတော့ပစ္စုပန်နဲ့ဆာရောဓမ္မတထတထဝိပတ္တိအခုလောလောဆယ်ဖြစ်နေတာလေးကိုအမှန်သိပြီးတော့နေလိုက်တဲ့ဒါဆိုရင်ဆိုတော့ကမြတ်စွာဘုရားအတိတ်ကိုအစဉ်ပိုင်းနဲ့ဒါဘက်ကိုအစဉ်ပိုင်းနဲ့ဆိုရင်ဆုံးမချက်ကိုလိုက်နာပြီးသားဖြစ်သွားဒီနီးနဲ့ဘုံဘုံတို့ကနေရမှာနော်စောတော်ကသူကသဘောတရားလေးကိုပြောတာ အတိတ်ကမရှိတော့ဘူးနာဂတ်ကမရောက်သေးဘူးဒါကြောင့်အတိတ်ကိုအစင်လိုက်တယ်အနာဂတ်ကိုအစင်လိုက်တယ်ဆိုသဘောတရားလေးဖြစ်တင်တာလေးကိုပြောနေတာအဲ့ဒါလေးကိုဖြစ်တင်တာလေးကိုဖြစ်အောင်ဘုန်းတို့ဘလို့တကက်လက်တွေ့မှာနေမလို့ဆိုစိတ်ကိုပြစ်စုံမှမှာပဲထားလိုက်ဒါဆိုရင်အတိတ်ကိုပြန်နေတာလည်းအစင်လိုက်တာလည်းမရှိဘူးတားနေကြတော့မလို့အနာဂတ်ကိုကြိုပြီးတော့ရောက်သွားတယ်လည်းမရှိဘူးတားနေကြတော့မလို့ကိုကဘယ်မှာပဲနေနေတာလဲပြစ်စုံမှမှာပဲနေနေတာဘလောက်ကောင်းလဲပြစ္ဆုတ်ပန်နေစာရောလည်းမတတ်တတ်တတ်ဝိပဿနာအခုလောလော ဖြစ်နေတာလေးကိုအမှန်သိပြီးတော့ဒီတထတထဝိပတတိဝိပတတိဝိဆိုတာတူတူခြားခြားဖြစ်ရုပ်ဖြစ်စဉ်မဟုတ်တဲ့သဘောပတ္တဆိုတာမြင်တာဘုန်းတို့တာမန်ပုံမှန်မြင်နေတဲ့အမြင်မျိုးမဟုတ်တဲ့အမြင်ထူးခြားတဲ့အမြင်ပေါ့တာမန်အမြင်ဘယ်လိုမြင်တော့ပုံမှန်မြင်တဲ့အမြင်ဘယ်လိုမြင်တော့ဆိုတော့ဘုန်းပြောခဲ့ပြီပုံမှန်မြင်တဲ့အမြင်ကယုံနာဘုဂ္ဂတတဝါလို့ဒါပဲမြင်နေတာဘယ်သူပဲဝါပဲဆိုတဲ့အမြင်နဲ့ပဲသွားနေတာရိတ်ခနဲ့တယောက်တွေ့လိုက်တာနဲ့နောက်ကြောင်းအကုန်လိုက်ပြီးသားစိတ်က ဟုတ်တယ်မို့လားလူတယောက်မြင်လိုက်တာနဲ့အဲ့ဒီလူရဲ့နောက်ကျောင်းကိုမှာတော့အကုန်လိုက်ပြီးသားနော်ရှေ့ဘယ်လိုများလာမလဲရှေ့လည်းကြိုးပြီးတော့မှတ်မိသားဟုတ်တာနော်အဲ့တော့ဘုန်းတို့နေနေကြမြင်နေကြအမြင်တွေပေါ့နော်အဲ့ဒီအမြင်ကိုဘာလို့အောင်လို့ကြော်လွန်ရဝိပဿနာဝိပဿနာကိုရဝိပတ္တိဒီလိုနော်ပိစုပန်နေစယောဓမ္မတတ္ထတတ္ထဝိပတ္တိအခုလောလောဆယ်ဖြစ်နေတဲ့သဘာဝလေးကို အထူးသိပြီးတော့နေအထူးမြင်ပြီးတော့နေအထူးမြင်ပြီးတော့နေဆိုတာမြင်ရုံမြင်စဉ်အတိုင်းမမြင်နဲ့မြင်ရုံမြင်စဉ်အတိုင်းမမြင်နဲ့ဆိုတာသူ့ဖြစ်နေတဲ့အတိုင်းလေးမြင်လို့ပြောတာဘုံဘုံကမြင်ရုံမြင်စဉ်တာဖြစ်နေတဲ့အတိုင်းမြင်တာကိုကိုထင်လို့ရှောက်ပြီးတော့ထင်ပြီးတော့သွားတာသူကငကုံကမှတ်သားထားတဲ့တင်ညာတွေနဲ့အလိညာတွေနဲ့သွားတာပုံမှန်ကပုံမှန်မှန်မှုဖြစ်နေတယ်ဟုတ်လားပုံမှန်နေတဲ့အနေထားပုံမှန်မှန်မှုတကယ်ကဟုတ်လားဒီတတိပဋ္ဌာန်တဲ့နေမှာပြစ္ဆုတ်ပုံမှာဖြစ်နေတာကိုအမှန်သိပြီးတော့နေတဲ့ဟာမှာတကယ်တမ်းကမှလို့ သူ့ပုံမှန်ကိုမြင်အောင်ကိုကြိုးစားတာဒီတိုင်းကဘုန်းဘုန်းတို့ကဝိပ္ပန္နတတရားနဲ့နေတယ်ခေါ်တာပေါ့နော်ဝိပ္ပန္နတဖောက်ပြန်မှားရမှုနဲ့နေတာကြားဘူးလေမလားဝိပ္ပန္နတဆိုတာဝိပ္ပန္နတဆိုတာကဖောက်ပြန်မှားရတာမမြဲတာကိုမြဲတယ်လို့မြင်တယ်နော်ထင်တယ်စွဲတယ်မကောင်းတာကိုကောင်းတယ်လို့ထင်တယ်အဆူမရတာကိုဆူရတယ်လို့ထင်တယ်မလှပတာကိုလှပတယ်လို့ထင်တယ်လေးမျိုးနော်ဒိဋ္ဌိဝိပ္ပန္နတစိတ်တဝိပ္ပန္နတတင်ညာဝိပ္ပန္နတ ဝိပ္ပန္နတာ၃မျိုးနဲ့မြောက်လိုက်ဝိပ္ပန္နတာတရား၁၂မျိုးရဟုတ်လားအဲ့တော့ပုံမှန်ဘုန်းတော်နေနေတာအမှားနေနေနေတာအဲ့ဒါကိုဘုန်းတော်ဘယ်လိုလုပ်မလဲခုလောလောဆယ်ဖြစ်နေတာလေးကိုသိပြီးတော့နေအမှန်သိပြီးတော့နေကြားနေသလားနော်မြင်နေရသလားနော်ဟိုစိတ်ထဲမှာခံစားနေရသလားအမျိုးမျိုးပေါ်လေဖြစ်နေဟုတ်လားဖြစ်နေတဲ့အချိန်တိုင်းမှာတော့တဘာဝတရားတွေဖြစ်နေတရားအထုတ်တဲ့အချိန်မှာယုံနယ်တရားဖြစ်နေတာလားဘယ်ဟုတ်မလို့အမြဲတမ်းဖြစ်နေဟုတ်လားဒါကြောင့်အမြဲတမ်းတရားအထုတ်လို့မရဘူးလားတကယ်လား ရတယ်ဒီဒီလေးနဲ့နေရအဲ့လိုနေရင်ဘာဖြစ်မလို့လဲအတန်ဟိရအတန်ပုပ္ပံနော်ပိစုပန်လေးကိုရှိဖြစ်နေတာလေးကိုအခုဖြစ်နေတာလေးကိုအခုသိပြီးတော့နေလို့ရှိရင်ဘာဖြစ်မလို့အတန်ဟိရအတန်ပုပ္ပံအဲ့ဒီစိတ်ဟာအဖျားရောက်မခံရဘူးအဖြစ်စီးမခံရဘူးတဲ့နော်အဖျားရောက်ခံရတယ်ဆိုတော့ဘာပြောအောင်ဆိုတော့လောဘဖြစ်သွားတာကိုပြောတာတကယ်ဘုန်းတို့တွေ့ကြုံနေရတဲ့အာယုန်တွေထဲမှာမမောစရာရှိတာမဟုတ်ဘူးဘုန်းတို့ကမသိလို့သားနေဒါတွေကိုရှောက်ထင်းရထင်းပြီးတော့မက်နေကြတယ်နော် တော့ကိုကမမောစရာမဟုတ်တဲ့အာယုံကိုမမောမိခြင်းဒီအဲ့ဒီအာယုံကကိုယ့်ရဲ့စိတ်ကိုလှည့်ပြားသွားတာဖြားယောင်းသွားတာသွေးဆောင်သွားတာဒါပြောတာတကယ်လို့သာဘုန်းတော်သူတို့ကိုအမှန်တရားရိုက်ဓာတ်တိသိနေပဲဆိုလို့ရှိရင်သူတို့ကကိုယ်သူတို့ပေါ်မှာမမောသွားအောင်သူတို့ဟာကိုယ်အဖြားယောင်းနိုင်တယ်ကိုဘုန်းတော်အမြဲတမ်းဖြားယောင်းခံတယ်အတိမဥတဲ့အခါကျတော့အမြဲတမ်းဘုန်းတော်မလုပ်ခံတော့ဖြားယောင်းခံအတ္တန်ရှိတယ်ဆိုတာလောဘမဖြစ်ဘူးအဖြားယောင်းမခံရဘူးလို့ပြောတာဒီစိတ်ကလေးရတယ် ပြစ္ဆုတ်မင်္ဂလာတည်နေဒါဒနာဆိုတာကအတ္တံကုပ္ပံအဖြစ်စီးလည်းမခံရဘူးလေဒါအဖြစ်စီးခံရတယ်ဆိုတာပြောတာဒေါသဖြစ်တာကိုပြောတာတရားကိုမကျေနပ်ဘူးမကြိုက်ဘူးဟာအမျိုးမျိုးတခါလဲစိတ်တူတူလဲ level အဆင့်နဲ့ရှိရနော်ဒီဒေါသကလည်းနည်းနည်းလေးမကြိုက်တာနဲ့အများကြီးမကြိုက်နောက်ဆုံးဘလို့မှရက်လို့မရလူလှိမ့်ပြီးတော့တချို့အော်ဟစ်မိမျောသွားသည်ဒီမလေးမကြိုက်တာအဆက်မျိုးမျိုးရှိဟုတ်တယ်မဟုတ်လားအဲ့ဒါဘာဖြစ်သွားလဲစိတ်ကအရင်ပျက်စီးသွားတာ ဘယ်သူဖြည့်ဆည်းလိုက်တာလဲဆိုဒီအာယုံကကိုယ်ကိုဖြည့်ဆည်းရတယ်ဘယ်အာယုံဆိုအနိဋ္ဌာန်ပေါ့ကိုမကြိုက်တဲ့အာယုံဟုတ်လားတကယ်လို့ဒါပြစ္ဆုတ်မှဖြစ်နေတာလေးကိုအမှန်တိုင်းသိနေမယ်ဆိုရင်အဲ့ဒီအာယုံတွေကကိုယ့်ကိုလောဘဖြစ်အောင်လည်းမဖြစ်အောင်နိုင်ဘူးဒေါသဖြစ်အောင်လည်းမဖြစ်စည်းနိုင်ဘူးတဲ့စကလုံးလေးတွေကအလွန်ကျွမ်းကျင်အောင်လုပ်တာနော်ဒီဥစ္စာကိုဟုတ်လားပြစ္ဆုတ်မှနဲ့ဇာယောဓမ္မတတန်တတဝိပတ္တိအတ္တဟိရံအတ္တကုပ္ပံတံဝိရောမနုပြေယိတံဝိရောမနုပြေယိ ဝိဒွာဆိုပညာရှိတယ်လို့အမျိုးမြင်ရှိတယ်လို့အမှန်သိတယ်လို့ပြောတာနော်ပညာရှိတဲ့ပုဂ္ဂိုလ်တွေကအခုဒီလိုပြစ္ဆုတ်ပံကိုအမှန်သိပြီးတော့စိတ်ကလေးကိုလောဘမဖြစ်အောင်ဒေါသမဖြစ်အောင်တနည်းအားဖြင့်အဖျားရောက်မခံရအောင်အဖြစ်စီးမခံအောင်နေတဲ့နီးလေးကလောဘမှာအအောင်ဆုံးနေနေအဲ့ဒီနီးနဲ့ပညာရှိတွေကနေကြတယ်ဒါကိုပွားများပြီးတော့ဒါကိုပဲအာယုံစိုက်ပြီးတော့ဒါလေးကိုပဲဖြစ်အောင်ပဲကြိုးစားပြီးတော့နေကြတယ်တဲ့ဒါဒုတိယကာထာနှစ်ပုဒ်ရှိပြီနော် အတိတနာနာကပိယနပတိကိကေနာဂတယရတိတပိနတအပတ္တိသအနာဂတအတိတ်ကိုအစဉ်မလိုက်နဲ့အနာဂတ်ကိုအစဉ်မလိုက်နဲ့အတိတ်ဆိုတာမရှိတော့ဘူးပြီးခဲ့ပြီအနာဂတ်ဆိုတာမရောက်တော့ဘူးဖြစ်ပြီဘူးပထမကနော်ပိစုပန်နေစာယောဓမတတတတဝိပတ္တိအတ္တဟိရအတ္တကုပ္ပံတဝိရမနုပြွေရေအခုလုံးလုံးတဲ့ဖြစ်နေတာလေးကိုပဲအမှန်သိပြီးတော့နေလိုက်ဘာဖြစ်နေသလဲဒါတော့လေ့ကျင့်မှရမှာနော်ဘုန်းတို့ရဲ့အလေးကျင့်စူးကြီးကစွဲနေတာအဲ့ဒါမှလို့ ယုံနာကိုပုဂ္ဂိုလ်တ attva ထင်တဲ့အထင်ကြီးနဲ့သွားနေတာဟုတ်လားဘယ်သူဘယ်ဝါထင်တဲ့အထင်ကြီးနဲ့သွားနေတာဟုတ်လားလိညာမှုတွေနဲ့သွားနေတာပေါက်ပြတ်မှုတွေနဲ့သွားနေတာအဲ့ဒီနေရာမှာအစားထိုးဖို့အတွက်ဆိုရင်ဘုန်းတော်ကအများကြီးပါတော့မလို့လေ့ကျင့်ရဟောအကြီးရကိုလွှမ်းမိုးထားတဲ့အခါကျတော့နည်းနည်းတော့တော့အားနဲ့ပြန်ပြီးသူ့ကိုလှန်ဖို့ဆိုတာလည်းမလွယ်ဘူးเนาะတကယ်ကိုယုံကြည်မှုနဲ့ဇွဲလုံးလားနဲ့တကယ်ကိုကြိုးစားမှတရားဆိုတာသိနိုင်တယ်ဟုတ်လားနော်ပြစ္ဆုတ်ပံဖြစ်နေတဲ့သဘာဝလေးကိုအမှန်သိပြီးတော့နေအဲ့ဒါဆိုရင်ဒီစိတ်ကလေးကပါတော့ လောဘဖြစ်အောင်လည်းဖြာရမခံရဘူးဒေါသဖြစ်အောင်လည်းအဖြစ်စီးမခံရဘူးဒါအလွန်မြင့်မြတ်တဲ့နေနည်းလောဘဒေါသမောဟမဖြစ်တာလားမြင့်မြတ်တာလည်းရှိတော့မလို့ဟာသူကယုံမြတ်တဲ့တရားတွေလေယုံမြတ်တဲ့တရားမဖြစ်အောင်ကြိုးစားတာပဲတကယ်ကအဲ့ဒီနေတဲ့နေဟာအမြင့်မြတ်ဆုံးအထွတ်အထိပ်နေတဲ့နေပဲအဲ့ဒါဒကာကြီးတို့တောင်းတဲ့နေရတာပဲအေရှုပန္နာတန်နိုင်ငံကသိအောင်နေုံပဲဒါပဲဟုတ်လားအဲ့လိုနေတဲ့နေကိုဘယ်သူတွေကပွားများကြတာလဲကြိုးစားကြတာပညာရှိတဲ့လူစကားလုံးလေးတွေကို ဟိုဘုမောအကြအောက်တဲ့ဝါဒနာပါလာမဟုတ်ပါဘူးဆန့်ကျင်ဘက်လေးတွေတွေးကြည့်တယ်ပညာရှိတွေကအဲ့လိုနေတဲ့နည်းကိုပွားများရတယ်ဆိုအဲ့လိုနေတဲ့နည်းကိုမပွားများဘူးဆိုပညာမဲ့တွေဖြစ်ပြီးတော့ဒါပဲလေဟုတ်လားပညာရှိတယ်ဆိုရင်တော့ तू ကလုံမှာပဲအမလုံတဲ့အချိန်ကပညာမရှိရအောင်ဒါဒုတိယပါလေနော်နောက်တတိယကဒါပါလို့ဆိုဒီလောက်မြင့်မြတ်တဲ့အလုပ်ကိုလုပ်ဖြစ်အောင်မြတ်စွာဘုရားအကြီးမားဆုံးအားနဲ့တိုက်တွန်းတယ်အကြီးမားဆုံးအကြောင်းပြချက်နဲ့တိုက်တွန်းတယ် ဒီလောက်ကောင်းတဲ့အလုပ်ကိုမလုပ်ဖြစ်မှာဆိုဘယ်ရာကိုပြပြီးတော့တိုက်တွန်းတာဆိုတော့ပေခြင်းကိုပြပြီးတိုက်တွန်းတာမမိဘူးလားဘောကနာနာပြောတယ်ဣဇေဝကိစ္စမာတဗံဘောဇိညာမရဏတုဝေနာယိနောတင်္ဂရတေနာမဟာတေနေနာမေဇုနာဒါကိုနှလုံးသွင်းဖို့တက္ကထာမဒီတည်းကပြစ်စရာမပါဘူးနော်သွားမှာအစဉ်အတိုင်းဒီလောက်ကောင်းတဲ့တန်ဖိုးရှိတဲ့လုပ်ကိုမလုပ်ဖြစ်မှာဆိုလို့ဘောမှာဒါဟာတန်ဖိုးရှိတော့အရေးကြီးဆုံးလုပ်ပဲလို့နားလည်မှုနဲ့လုပ်တဲ့နေရာမှာ အကြီးဆုံးတွန်းအားကိုပေးနိုင်ဖို့အတွက်မြတ်စွာဘုရားဘာလို့ပြပြီးတော့တိုက်တွန်းဆိုတေခြင်းကိုပြပြီးတိုက်တွန်းတေခြင်းတော့အရေးကြီးတာမှမရှိဘူးလေဟိုတော့ဒီလုပ်ကိုမလုပ်ဖြစ်ဘူးတော့ဒီပြင်လုပ်ကိုအရေးကြီးတယ်ထင်လို့ကွာဒီလုပ်ကိုမလုပ်တာပဲလေဒီပြင်လုပ်အရေးကြီးတာလေဆိုရင်ဟိုဟာလေးအရင်လုပ်လိုက်ဦးမယ်အဲဘာမှမဆိုအခုအဲစာအုပ်လေးတွေစောင့်နေဆိုတော့တခါတခါလေးတရားမှတ်အဲစာအုပ်လေးတွေမြင်တော့အဲ့ဒါအရေးကြီးတယ်ထင်တော့အဲ့ဒါမျောသွားဗျာဟုတ်တယ်မဟုတ်လားဟာဒါအခုချိန်သွားမပြောရင်မဖြစ်ဘူးမှားသွားရင်ဘယ်လိုလုပ်မလို့ဟုတ်လား ကိုကအရေးကြီးတယ်ထည့်နေတာပေါ့ဟုတ်တယ်မဟုတ်လားငါဒီလိုလုပ်ခိုင်းတာသူတို့ကအဲ့လိုမလုပ်ရင်မပျံစရာအကိုင်းမှားပြီးမှပြန်ဖြစ်လို့မလွယ်ဘူးဆိုတော့အဲ့ဒါပေါ့အရန်ကိုအရေးကြီးတယ်လို့ထင်သွားပြီတော်တော်အရေးကြီးရရှိသေးလားဒါပေါ့အရေးကြီးတဲ့အရေးကြီးတဲ့ကြီးတဲ့ဟာကိုပြနိုင်ရင်ကိုစိုးတော့အရေးကြီးတယ်လို့ထင်တဲ့ဟာတွေကမကြီးဘူးဖြစ်သွားတယ်ပေါ့နော်အဲ့တော့အရေးကြီးဆုံးကတကယ်တမ်းဘာလဲဆိုတော့တေခြင်းမှာပဲပြောရလို့ရှိဟုတ်တယ်မဟုတ်လား တည်တော့မယ်ဆိုရင်ဘုန်းတို့အခုရောလောလောဆယ်အရေးကြီးနေတာကြီးနိုင်သေးလားကြီးနိုင်ပါဘူး။အဲဆိုမုန်းတယ်။ဒါလည်းမကြီးတော့မောင်းဆောင်ပေါ့တော့ဟုတ်လား။ဟာဘယ်လိုတော့ကိုယ်တန်ရုံးနေရှိရတဲ့ဟာလေအဲ့ဒါလေးဒုက္ခရောက်မှဆိုရင်ဟင်အဲ့ဒါလည်းမလာနဲ့ကိစ္စမရှိတော့။ချစ်တာတွေမုန်းတာတွေမတိုးနိုင်တော့တကယ်တမ်းချစ်တာတွေမုန်းတာတွေဘုန်းစိတ်ကိုဘုန်းတို့စိတ်ကိုအတင်းဝင်ဝင်တိုးနေတာဘယ်တရားနဲ့ကင်းကွာလဲ။တေခြင်းကိုမမြင်လို့ဟုတ်တယ်မဟုတ်လား။အခုမြတ်စွာဘုရားအဲ့ဒါကိုပြတယ် အစ်ဇေဝကိစ္စမှာတက်ပါမောဇိညာဘလနာသူ့အခုလုတ်တဲ့အဲ့ဒီအလုပ်ကိုအခုပဲလုတ်ပလိုက်ဒီနေ့ဒီအချိန်လုတ်ပလိုက်ဘာလို့လဲဆိုတော့မနေ့ပြန်နေရမယ်မနေရမယ်ဆိုတော့မသိကြဘူးကောဇင်ညာဗရဏန်သူ့ဝင်မနေ့ပြန်ကြမှာသိမယ်ဆိုတာသူသိနိုင်နေတယ်ဆိုလိုတာဒီနေ့တောင်သိသွားနိုင်တယ်လို့ပြောတာအစားအဲ့ဒီစကားရဲ့အဓိပ္ပာယ်ကိုခုနကဝါတာတာနဲ့အိနာမလဲမနေ့ပြန်မနေ့ပြန်သိမယ်ဆိုတာဘယ်သူသိနိုင်လဲမနေ့ပြန်နေရမယ်ဆိုတာဘယ်သူသိနိုင်လဲလို့ပြောတာလားဘယ်လိုလဲ စဉ်းစားတယ်အမှန်မဟုတ်ကောဇင်ညာမရဏတုနော်မနှက်ဖြန်မနှက်ဖြန်ကြမှာသေမယ်လို့ဘယ်သူသိနိုင်မလဲဆိုတော့မနှက်ဖြန်ထီတောင်နေခြင်းမှနေမယ်လို့ပြောတာမနှက်ဖြန်ထီတောင်စိတ်မချရဘူးဒီနေ့တနေကုန်သည့်အထီတောင်မှာဒီအသက်ဟာစိတ်မချရဘူးလို့ပြောခြင်းတယ်တကယ်ကစကလုံးလေးသိချာနားထောင်ကြည့်နော်မနှက်ဖြန်ကြမှာသေမယ်လို့ဘယ်သူသိနိုင်လဲဒီနေ့တောင်နေခြင်းသေသွားနိုင်မယ်လို့ပြောတာဘာလို့လို့အဲ့လိုမျိုးမြတ်စွာဘုရားပြောရတယ်လဲမဟာတေနေနမစ္ဆုနာ များစွာသောစိတ်တည်ရှိသောတေမင်းနဲ့နိုင်တို့သင်္ကရာဒေနာတို့တွေမှာချိန်ထားတယ်နော်တိုင်ပင်ထားတာဘယ်တော့မှတွေ့ရမလို့တိုင်ပင်ထားတာမရှိလို့ပဲတဲ့။တော့များစွာသောစိတ်တည်ရှိသောတေမင်းဆိုတာပေါ့ပြောတာဒီခန္ဓာကိုယ်ကြီးကိုပြောတာတေမင်းကဒီခန္ဓာကိုယ်ကြီးပဲ။များစွာသောစိတ်တည်ရှိသောဆိုတာကတေစရာအကြောင်းတရားတွေအလွန်များလို့အဲ့ဒီတေစရာအကြောင်းတရားများတာကိုစိတ်တည်ကြီးလို့ရည်ရွယ်တာ။နော်စံချိန်မင်းလောက်ရှိတဲ့အကျိုးလေးတချို့ပြတ်တာနဲ့လည်းဘုန်းတို့ဘောဟာနေကုန်းချုပ်သွားလိုက်။ဟုတ်တယ်မဟုတ်လား။ တရေကလေးစားတွေတစ်ခုခုဖောက်ပြန်လာတဲ့တောက်လျှောက်ကြံတဲ့ကလေးစားတွေဘလို့ကောင်းနေနေကြံတဲ့တကိုယ်လုံးဘလို့ကောင်းနေနေတုံနေလဲပြီးတော့တောက်လျှောက်ပဲဖြစ်သွားမှာလို့မတာဖြစ်မှာသိပါပဲဟုတ်တယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားတေတရားကြောင့်တရားများတဲ့ဒီခန္ဓာကိုယ်ကြီးကိုများစွာသောစစ်တီရှိသောတေမင်းလို့သူကတင်စားပြီးတော့ပြောတာစစ်တီတွေကအများကြီးဆိုတဲ့အခါကျတော့ဘယ်နာဘလို့ဝင်တိုက်မယ်ဆိုတော့ကိုမှန်းလို့မရဘူးကိုအမြဲတမ်းကြာရှုံးသွားနိုင်တယ်ဟုတ်လားဒါဘုပြပြီးတော့တိုက်တွန်းတာနော် အလွန်ကောင်းတဲ့အလုပ်ကိုမလုပ်ဖြစ်မှာဆိုလို့အရေးအကြီးဆုံးဟာကိုပြပြီးတော့တိုက်တွန်းတာဟုတ်တယ်ဘုန်းတို့ရဲ့စိတ်ကသိချင်းနဲ့တွေးထိလိုက်မှလည်းနည်းနည်းလေးပြူပြေပြေလေးဖြစ်လာတာဟုတ်လားတရားစဉ်းစားကြည့်အခုဆိုရပါစို့နောက်3လလလောက်ပဲခံတော့မဲ့ယောဂမျိုးကတကယ်လို့မပြောပါမစလို့ရကြည့်ပါလားအမြင်တွေအကုန်လုံးပါဖြစ်သွားတယ်ပြောင်းပြန်လာတော့စီမံကိန်းတွေအကုန်ဖြတ်ဟုတ်တယ်မဟုတ်လားအကုန်လုံးပါပဲဘယ်ဘက်သွားကြမှာအဲ့ကြ အဲတရားလုံးဝဖြစ်သွားမယ်တရားကလည်းမတည်သေးဒီရောက်မှာနော်ဒီရောက်မှာတကယ်တမ်းကျတော့တရားသိမှလည်းတကယ်တမ်းအရာရာပြီးတာတရားမတည်သေးရင်တော့ဘာမှမပြီးဘူးဒုံရင်ဒုံရင်ပဲဘာမှမပြီးဘူးတရားမတည်သေးရင်တော့ဘာမှမပြီးဘူးသူဘာကြီးဖြစ်နေတယ်ဟိုဦးစင်းလေးစပါးပြောတာပေါ့ဘာပြောကြလဲနုစာမွေးတွေဘယ်လိုပဲအောင်ကွာတဲ့တရားအထုံရင်တော့ဝင်လေထွက်လေရစာမှာပါဟာအဲ तू ကတော့ဘယ်လိုသဘောနဲ့ပြောတယ်မသိဘူးကိုကတော့တမျိုးနားလေတော့ ဘာပဲဖြစ်ဖြစ်ဒါဘယ်လုံးမှနောက်ဆုံးတကယ်တမ်းကအဆင်ပြေပါဘူးဒါမလုံးရသေးသမျှကျန်တာသူ့သူဘာကြီးဖြစ်နေလဲဘာမှဟုတ်တယ်လို့ပြောလို့မရဟုတ်လားဒါမှမဟုတ်မြတ်စွာဘုရားဘာကိုပြပြီးတော့တိုက်တွန်းတာတေခြင်းကိုပြပြီးတော့တိုက်တွန်းတာသုံးဟာတာရှိပြီနော်အစီအစဉ်အလွန်ကြားတဲ့တုတ်တယ်ဟုတ်လားနောက်ဆုံးကတည်းကပြောတယ်ဧဝံဝိဟာရေအာတမေဟောရတမတ္တန်တိတောတံဝေဗတ္တေကာရတောတိတန်တောအစိကတိမော နော်အေဝံဝိဟာရိအာတာပိဟောရတမတ္တတိတော့အေဝံဤသို့ဤသို့ဆိုတာဘယ်လိုလဲအတိတ်ကိုမပြန်မဲနဲ့အနာဂတ်ကိုမကြံမဲနဲ့ပြစ္ဆုတ်ပန်လေးမှာဖြစ်နေတာကိုအမှန်သိပြီးတော့ကိုယ်စိတ်ကိုလောဘဒေါသမဖြစ်အောင်နေနေတဲ့နည်းကိုအေဝံဤသို့ဟုတ်လားဘယ်လိုနေတာတော့အေဝံဤသို့အေဝံဝိဟာရိအာတာပိအာတာပိဆိုတာအလွန်ပူပန်စေတဲ့လုံနာဝရိယအေးစေးစေးလုံတာမဟုတ်ဘူးပူပူလောင်လောင်ကိုလုံတာပူပူလောင်လောင်ဆိုတာအလွန်ကိုထက်ထက်တန်တန်ဖြစ်ဘူးလေလုတ်ကိုလုံမှဖြစ်တော့မှာဆိုတဲ့သဘောကိုပြောတာ အာတာပဆိုတာကိလေသာကိုပူပန်စေတဲ့လုံလဝရိယမရှိဘဲနဲ့ကိလေသာမပူဘူးဟုတ်လားကိလေသာအေးအေးဆေးဆေးနေနေမှာပဲမဖြစ်မနေကိုငါလုံးမဖြစ်တော့မှာဆိုတခါလဲထထကြွကြွလုံးတဲ့လုံလဝရိယမျိုးပြောတယ်ဟုတ်လားအေဝံဝိဟာရိအာတာပေအေဝံဤသို့ဝိဟာရိနေတယ်ဘလို့နေတာလဲအာတာပေပြင်းထန်တဲ့လုံလဝရိယနဲ့ဟောရတမတ္တန်ဒိဋ္ဌံနေရောညာရောမပြင်းမရှိမလီစကလုံးကြီးတလုံးမကြံအကုန်လုံးကသူ့အိဗေနဲ့သူသွားနော်မပြင်းမရှိဆိုတာ ကျတော့ပြင်းတယ်လို့ပေါ့ခဏနေပြင်းတခါလေတရားမှတ်လို့ကစာမိန်ကောင်းတယ်နောက်ပိုင်းကျတော့လည်းဘာအကြောင်းကြောင့်လဲမသိဘူးမလုံးချင်တော့စရာအကြောင်းမျိုးမျိုးကြောင့်ဒါပေါ်မှာဘုန်းတော်ညှိငွေသွားတာလေရှိတယ်ဒါဘုရားဆိုလည်းမြင်လို့အေကောစရာမတ္တန်တီတော့တယောက်တည်းမပြင်းမကြီးကျင့်လို့ဘုရားတိုက်တွန်းတာရှိဟုတ်တယ်တယောက်တည်းဆိုရင် तू ပြင်းတာလေခဏနေပြင်းတော့တာပဲဒါမှပြင်းမယ်မှသိလို့ချုပ်ပြီးတော့ပြောတာဟုတ်လားအခုလည်းပဲစိတ်ကနေနေကြတဲ့အတိတ်နဲ့အနာဂတ်ကိုမလွန်ထွ စေကူးနဲ့သွားတယ်ဒါဆိုသူအလွန်ပျော်မွေ့တယ်တတန်တရားဆုံးဒီတိုင်းပျော်လာတာဟုတ်လားအခုပြည့်စုံမှန်လေးတိုင်းနေကွာအမှန်သိအောင်နေဆိုသူနေနေကြနေကိုခဏနေသူမှာတော့အသားမကျပြင်းအဲ့ဒါကြောင့်မြတ်စွာဘုရားဧဝံဝိဟာရိအာတမေဟောရတမတ္တတိနေရောညာရောမပြီးမကြီးထက်တန်တဲ့လုံလာဝရိယနဲ့အဲ့လိုအားထုတ်ပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုတံဝေဗတ္တိကရတောတိကောင်းသောညရှိတဲ့ပုဂ္ဂိုလ်တယောက်ချီးမွမ်းတယ်တဲ့ဘယ်သူကချီးမွမ်းတာလဲတန်တော်အစိကတိမုနိ တန်တော်တန်တာစာစိတ်ထဲမှာလောဘဒေါသမောဟမရှိလို့လှုပ်ခတ်စေတတ်တဲ့တရားတွေမရှိလို့ပဂရိငြိမ်သွားတဲ့ပုဂ္ဂိုလ်ပြောတာဘာကြောင့်မှမလှုပ်တော့ချစ်လို့လည်းမလှုပ်မုန်းလို့လည်းမလှုပ်လှုပ်စေတာဒီအချစ်မုန်းတစ်ခုကမလှုပ်စေတာတကယ်တမ်းဟုတ်လားချစ်လို့လည်းမလှုပ်မုန်းလို့လည်းမလှုပ်ပဂရိငြိမ်သွားတာပေါ့နော်တန်တာတန်တော်သူတော်ကောင်းလို့လည်းပြောတာနော်သူတော်ကောင်းဆိုငြိမ်သက်တယ်ငြိမ်သက်တယ်ဘာငြိမ်တာစိတ်ငြိမ်သွားတာ စိတ်ငြိမ်တော့အပြိုးအောင်လှုပ်မလားကိုငြိမ်သွားပြီနော်သူကပင်မာကြီးကငြိမ်တော့ကျန်တာကုန်ငြိမ်သွားအဲ့လိုငြိမ်သက်တော်မူကြတယ်တန်တော်အာစိတ်ခတိမူနီမူနီဘုရားဝတိကရင်ညွှန်းတာနော်ငြိမ်သက်တော်မူတယ်ဘုရားဆရာရှိတယ်သူတော်ကောင်းကြီးတွေကအာစိတ်ခတိချီးမွမ်းကြတယ်တဲ့နေရောညာရောမပြင်းမကြီးသောတော်ကလူသိချင်းတရားဆိုတဲ့အရေးကြီးဆုံးရာကိုတွေးပြီးတော့တန်ဖို့အကြီးဆုံးဆိုတဲ့သောတော်ဝိပဿနာအလုပ်ကိုလုပ်တယ် တိတ်ကိုမပြန်မဲနဲ့နာဂကိုမကြမ်းမဲနဲ့ပြစ္ဆုတ်မှဖြစ်နေတာတွေကိုတီးဖို့ပဲအာရုံစိုက်တယ်ဒါကိုပဲကျွမ်းကျင်အောင်ပဲအမြဲတမ်းလေ့ကျင့်ဒီထဲမှာပဲစိတ်နှစ်ထားမယ်အဲ့ဒါကိုပြင်းပြင်းထန်ထန်ဒါအရေးကြီးဆုံးပဲဆိုတဲ့ခံယူချက်နဲ့လုံနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ပါတော့ဗတ္တိကာရတကောင်းသောညရှိတဲ့ပုဂ္ဂိုလ်လို့ချီးမွမ်းနေတယ်သူညအိပ်ဆက်ပြီးဆိုသူအလုံးကိုကောင်းတယ်ဟုတ်ဆိုသူနေ့မှာတန်ဖိုးအရှိဆုံးအလုံးနဲ့သူနေခဲ့တာသူ့စိတ်ထဲမှာအငြိအကြီးကင်းအောင်ချူရှင်ပန့်ရှင်းအောင်ကျင့်တတ်ဖွယ်အောင်နေခဲ့တာ အတွက်အိတ်ဆက်အနားယူတော့မယ်ဆိုအေးဆေးသေးပဲဟုတ်လားနေ့မှာဘုံဘုံကဗျောင်းတက်ပြီးတော့နေမယ်ဆိုရင်ညမှာလို့သွားမှာလို့ပူပူလောက်နေနဲ့သွားမှာပဲဟုတ်တယ်မဟုတ်လားကောင်းတော့ညရှိနေမလားရှိနေတယ်နော်အဲ့တော့စကလုံးလေးတွေတလုံးချင်းစီကိုမလောက်ဘူးနော်အတိပ္ပယ်ကိုနားလည်ပြီးတော့နော်ဒီလိုစာလေးမျိုးဒီလိုဒေသနာလေးမျိုးရွတ်မှတ်အလုံးကိုကြက်သေးမင်္ဂလာရှိမှာပေါ့ဟုတ်လားဒါကြောင့်ကိုကမှာဘလို့နေမလို့လို့ပြောရင်ဘုံဘုံအကြိုက်ဆုံးကဒါပဲဟုတ်လားတတ်နိုင်ကြများတတိယနဲ့ဒီဟာလေးကိုရွတ်လိုက်တတိယနဲ့ อืมအတိတ်လည်းမသွားနဲ့ဒါကလည်းမရအခုဘာဖြစ်လို့ဒါပဲသိပြီးတော့နေလိုက်ဟုတ်လားဒါကိုဘုန်းတော်ကပို့ပြီးတော့အပါပါလုပ်ချင်မယ်ဆိုတော့တတိယကာလမလုံးသွင်းမနှက်ပြန်တော်တော့ဘုရားသိကြတာမဟုတ်ဘူးဘာတွေပြရာခတ်နေတာတော့ဆိုတဲ့အတွေးနဲ့ဥစိတ်ကဘာတော့မလို့ဒီဘက်ကိုရောက်အောင်ပို့ရဟုတ်လားအဲ့ဒါဒီဂါထာလေးကိုအလွန်ကောင်းတယ်လို့ဆိုရမယ်နော်ပြန်ပြောနော်အတိတဏ္ဍာနောကမိယနပတိကင်ခေအနာဂတယရတ္တိတဗေဟိနန္တအပတ္တင်္စအနာဂတ အတိတ်ကိုလည်းအစင်မလိုက်နဲ့အနာဂတ်ကိုလည်းအစင်မလိုက်နဲ့အတိတ်ဆိုတာမရှိတော့ဘူးပြီးခဲ့ပြီအနာဂတ်ဆိုတာမရောက်သေးဘူးမဖြစ်သေးဘူးပိစုပန်နေစာယောဓမတတတတဝိပတ္တိအတ္တဟိရာအတ္တကုပ္ပံတဝိရမနုပြဟိအခုလောလောဆယ်ပိစုပန်အခိုက်အတန့်မှာဖြစ်နေတဲ့သဘာဝတရားလေးတွေကိုအမှန်တိတိတိတိပြီးတော့နေလိုက်ပါအဲ့ဒါဆိုရင်ဒီစိတ်ဟာလောဘဖြစ်အောင်လည်းအဖြာယောင်ခံရတာမရှိဘူးဒေါသဖြစ်ပြီးတော့နော်ဖြစ်စည်းခံရတာလည်းမရှိလောဘဒေါသမဖြစ်ဘူးဒီနည်းနဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာ နေထိုင်ရလေဣဇေဝကိစ္စမတ္တမကောဇိညာမရဏတုဝေနိုင်နောသင်္ကရတေနမဟာတိနိနာမစ္စုနာအခုပဲဒီလုံးတဲ့လုံးထိုက်တဲ့လုံးကိုလုံးဖြစ်အောင်လုပ်လိုက်မနှက်ဖြန်ကြမှာသိမယ်လို့ဇမမသိနိုင်ဘူးဒီနေ့တောင်သိခြင်းသိတော့နိုင်တယ်ဘာကြောင့်အဲ့လိုပြောရသလဲများစွာသောစစ်တီရှိသောသေမင်းနဲ့ဒုတိယချင်းချက်တာလားမရှိဘူးပျက်စီးစရာအကြောင်းတရားအလွန်များသောဒီခန္ဓာကိုယ်ကြီးနဲ့ဒကာဓမ္မတို့ဘုံတို့တွေဘယ်ချင်းပြက်ကြမလဲဟေးလို့တိုင်ပင်ညီညွတ်တာလားမရှိဘူးဒါပြော ဖြစ်ခြင်းတယ်လို့ဖြစ်ခြင်းတဲ့အချိန်မှဖြစ်သွားနိုင်တယ်။ဧဝံဝိဟာရေအာတမေဩရဒမတ္တန်တိတောတံဝေဗတ္တိကာရတောတိတန်တောအာစိကတိမူနိ။ဒီမြင့်မြတ်တဲ့ကျင့်စဉ်ကျင့်ပြီးနေရောညာရောမပြင်းမကြီးထက်တဲ့ဝရိယနဲ့လာကျင့်နေမယ်ဆိုရင်ငြိမ်းအေးတော်မူပြီးဖြစ်ကြတဲ့ငြိမ်သက်တော်မူပြီးဖြစ်ကြတဲ့ဘုရားဆရာရှိတဲ့သူတော်ကောင်းကြီးတွေကဒီလိုဟာဖြင့်ကောင်းသောညရှိတဲ့ပုဂ္ဂိုလ်တူတယောက်ပဲလို့ချီးမွမ်းကြတယ်တဲ့။ဆောင်းထားတဲ့နော်ဒီကထာလေးပေါ့ဟုတ်လား ဒါကြောင့်ပေးသဘောသူတော်ကောင်းတို့နော်အပမာဒတိတရားလက်ကင်ထားပြီးတော့အကောင်းဆုံးနေနည်းနဲ့နော်နေနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးဒီကနေ့ပြုလို့အထောက်အထောက်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ္တိကြောင့်တရားရည်တို့သည်မညံဘုညမျက်နှိပါကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း 就我们来学，是吧？